အာယုံမှာလဲဒါနပြုနေစွမ်းလဲဒါနပြုကြားထဲမှာလည်းပဲဈေးဓမ္မရဲ့အတူပွဲအတွက်လာပြီးဒါနပြုကြတာတွေကအများကြီးပဲအဲ့တော့ဒါနပဲဟောမဓမ္မရဲ့မကြခင်ကမနေ့ကဓမ္မရဲ့တမြန်နေ့ကလည်းမသိဘူးထွက်သွားတဲ့ယောဂီအဖွာတယောက်ဒေါခင်နွယ်တဲ့အဲသူကတော့တပတ်ဆောင်ဆဲတဲ့တထဲကို1300ကျပ်တန်နေတဲ့ ဆိုင်ကဟာယူလာတယ်လို့ပြောတာပဲတပတ်ဆောင်ဆဲတယ်အဲဒါနတွေပြုကြတယ်လူကြတန်းညတယ်လူကြတန်းညတော့လူကြတန်းညတာနဲ့ကာမိအောင်ဘုန်းကြီးတို့တွေကတရားအထုတ်ဖို့လိုသည် လူကြတန်းကြတာနဲ့ကာမေအောင်မိမိတို့တဏ္ဍမှာသီလသမာဓိပညာတွေများများရှိအောင်လုပ်ဖို့လိုသည်အဲသီလသမာဓိပညာများများရှိမှပဲသူတို့လှူတဲ့တန်းနဲ့ဓာန်ခံနိုင်မှာပဲသီလသမာဓိပညာအခမ်းများများမရှိဘူးဆိုလို့ချင်းသူတို့လှူတဲ့တန်းနဲ့ဓာန်ခံနိုင်မှာမဟုတ် ဈေးနှုန်းတွေကလည်းအစစအရာကြီးလိုက်တာလွန်ရောပိုက်ဆံကအသုံးမခံ inflation ဒါပေမဲ့ပိုက်ဆံကသာအသုံးမခံတာလှူတာကြတော့တော့လှူကြတာကိုပြီးခဲ့တဲ့ဝါဆိုသင်္ကန်းကပွဲတော်မှာဆိုရင်လှူလိုက်တာစုပေါင်းလှူတာညတာ23သိန်းကျော်တယ် 23သိန်း5000ကျော်တယ်ပြီးခဲ့တဲ့ဝါဆိုသင်္ကန်းကပွဲမှာဒီလည်းကျွေးတာမွေးတာကတည်း73သိန်းကျော်တယ်တန်ဃာရောပရိသတ်ရောနောက်လူတာကလည်းပဲတော်တော်များပါတယ်လူတာလည်းပဲ6သိန်းလောက်ရှိလားမသိပါဘူး လှူတာဆိုတာဟိုလှူရန်ဝတ္ထုတန်ဖိုးပြောတော့ပါလည်းအဲ့လောက်ရှိလားမသိပါဘူးညအဲ့ဒီလှူကြတာဘာရည်ရွယ်ချက်လှူတာနဲ့လှူကြတာလဲဆိုသီလသမာဓိပညာဒီသာသနာတွေထွန်းကားဖို့လှူကြသည်ဒါကြောင့်သီလအကျင့်သမာဓိအကျင့်ပညာအကျင့်ကျင့်နေတဲ့ပုဂ္ဂိုလ်တွေပဲလို့ ရည်မှန်းပြီးလှူဒန်းကြတာဖြစ်တဲ့အတွက်မိမိတို့ကမိမိတို့သဏ္ဍာန်မှာသီလလည်းစင်ကြယ်တဲ့စင်ကြယ်အောင်တမာတိတွေလည်းတိုးတက်ပြီးတော့အာကောင်အောင်ပညာလည်းပဲရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းနဲ့ရုပ်သဘောနာမ်သဘောသိအောင်စက္ကန့်တိုင်းမိနစ်တိုင်းစူးစူးဆိုင်ဆိုင်စေစေဆတ်ဆတ်ရှုမှတ်ပွားများအထုပ်ဖို့လိုသည် ကျမ်းဂန်ကဆိုတဲ့တစုံတယောက်ဟာလူဝတ်ကြောင့်ဘဝနဲ့တရားအထုတ်လို့အရဟတမေညာအရဟတဖူညာရပြီးတော့ယ ahanan ဖြစ်သွားပြီဆိုရင်ကိလေသာကုန်ခန့်ယ ahanan ဖြစ်သွားပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာလူကြလူဝတ်ကြောင့်ဘဝနဲ့သူ9ရက်ပဲ နေလို့ရတယ်တဲ့ 9ရက်ဆိုလို့ရှိရင်သူသေရတာပဲတဲ့ဒီလိုမဟုတ်လို့ယန္တာဖြစ်ပြီးတာနဲ့ယဟန်ပြုတယ်ဆိုလို့ရှိရင်တော့သူတက်တန်းစီနေလို့ရနေနိုင်ပါတယ်တဲ့ယဟန်မပြုဘဲနဲ့လူဝဲကြောင့်ဘဝနဲ့ပဲယန္တာဖြစ်နေနေမယ်ဆိုလို့ရှိရင်9ရက်ရှိရင်သူကွယ်လွန်ရတယ်တဲ့ဘာကြောင့်လဲလို့ဆိုတော့ စာစကားအလိုဆိုလို့ရှိရင်ဂုံနဲ့ဂုနေမလိုက်လို့တဲ့ခုံကကြီးပြီးတော့ဂုနေကအာသေးနေလို့တဲ့ဂုနေဆိုတာဂုံရှိရာလူကိုဂုနေလို့ခေါ်တာဂုံရှိတဲ့လူကိုဂုံတီနေရာလူကိုဂုနေလို့ခေါ်တာအဲကြောင့်လူဆိုတဲ့ ပုဂ္ဂိုလ်ကစောင့်စည်းထိန်းသိမ်းရင်အများဆုံး၈ပါးသီလလူဘဝကဒါကြောင့်မလို့သူ့ဘဝကအခမ်းအားသေးတယ်ပေါ့ဒါပေမဲ့သူရဲ့ဂုံကယဟန္တာဆိုတဲ့ဂုံကိလေသာကင်းငြိမ့်နေတဲ့အရဟတဖို့ဂုံဆိုတာအမှန်တန်ကြီးမားတယ်အမှန်တန်ဖြူစင်တယ်တန့်ရှင်းတယ်ဒါကြောင့်ကြီးမားတဲ့ အရဟတဖလားဂုံကိုလူဇတ်လူဘဝဆိုတဲ့ဘဝကထမ်းမထားနိုင်ဘူးတဲ့ကြာရှည်ထမ်းမထားနိုင်ဘူးဒါကြောင့်လူဘဝနဲ့ဆိုလို့ရှိရင်တော့သူခုနှစ်ရက်အတွင်းပဲကွယ်လွန်ရတယ်တဲ့ယဟန်ပြုလိုက်လို့ရှိရင်တော့အဲ့ဒီကိလေသာစင်ကြယ်ခြင်းဆိုတဲ့အရဟတဖလားဂုံယဟန်ကတော့ထမ်းထားနိုင်တယ်တဲ့ဘာကြောင့်လဲဆိုတော့ ယဟန်တော်စောင့်ထိန်တဲ့သီလကအကျဉ်းချုပ်အားဖြင့်220ခုနှစ်တွယ်သောသီလသိက္ခာတွေဖြစ်တဲ့အတွက်သူ့မှာကိုယ်ခံအားကောင်းတယ်။ဒါကြောင့်သူကဝန်ကိုနိုင်တယ်တဲ့။ဖြူစင်ခြင်းစင်ကြယ်ခြင်းကိလေသာစင်ကြယ်ခြင်းဖြူစင်ခြင်းဆိုတဲ့ခုံကိုယဟန်ဘဝဒီဟုသောခုနေ့ကနိုင်အောင်ထားနိုင်တယ်တဲ့ အဲ့ဒါကြောင့်မို့ယဟမဝနဲ့ဆိုရင်တော့သူတတန်းစေယဟနာဟာတတန်းစေနေနိုင်တယ်အဲ့ဒီအတိုင်းပေါ့လူတဲ့လူတွေကဒီပုဂ္ဂိုလ်ဖြစ်ဒီပုဂ္ဂိုလ်တွေဟာဖြင့်သီလအကျင့်တမာရီအကျင့်ပညာအကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်တွေပဲလို့အမတန်ထက်သန်တဲ့စေရနာခိုင်မြဲတဲ့သရတရားနဲ့ လှူကြတန်းကြတယ်အဲဒါလိုလှူကြတန်းကြတော့သူတို့ရဲ့တတ္တစေတနာတို့ရဲ့အရှိန်အင်အားကကြီးမားတယ်အဲ့ဒီအရှိန်အင်အားကြီးမားပြီးကိုယ့်ရဲ့သီလသမာဓိပညာဂုဏ်အင်အားကသေးနေရင်မထမ်းနိုင်ပေဘူးဟုတ်ပါမလားဟုတ်တယ်အဲ့ဒါကြောင့် မိမိကလူသူတန်းသူကြီးညိုသူတို့ရဲ့စေတနာတတ္တအရှိန်အင်အားကိုခံနိုင်အောင်ထမ်းထားနိုင်အောင်မိမိမှာကိုယ်ကံကောင်းအောင်သီလစင်ကြယ်ဖို့လိုတယ်တမာတိအားကောင်းဖို့လိုတယ်ပညာခေါ်တဲ့ယုတ်သဘောနံသဘောသိတဲ့ဝိပဿနာပညာတွေမိမိတဏ္ဍတကယ်ကိုယ်တွေ့ပညာတွေရှင်းရှင်းလင်းလင်း ထက်ထက်တန်တန်တဆင့်နဲ့တဆင့်ဖြစ်ဖို့လိုတယ်အဲဒါလို့သီလသမารိပညာကိုကအားကောင်းပြီဆိုလို့ရှိရင်တော့လှူခြင်းတော့လှူဝန်မပြီးဘူးအဲ့ဒီဝန်ကိုသာသာလေးပေါ်ပေါ်လေးနဲ့ထမ်းနိုင်တာပေါ့ဟုတ်ပါမလားအဲ့ဒါအထူးသတိပြုရတယ်အဲဒီကနေ့ အာယုံစွမ်းကလည်းကွယ်လွန်သူကိုရည်စူးပြီးလှူဒါန်းတာပဲနေစွမ်းကလည်းကွယ်လွန်သူရည်စူးပြီးလှူဒါန်းတာနေစွမ်းကတော့လွန်ခဲ့တဲ့၄နှစ်ကဗီယက်နမ်မှာကွယ်လွန်တဲ့ဒုတိယအင်ဂျင်နီယာဦးအောင်ကြီးတဲ့တရားတကြီးသွားပြီးကွယ်လွန်ရသူကိုရည်စူးလှူတဲ့အဲ အလှူဒါနဆိုတာအလှူခံပုဂ္ဂိုလ်သီလသမารိပညာအားကောင်းရင်အားကောင်းသလောက်အဲ့ဒီအလှူကအကျိုးပေးအားကောင်းတယ်အလှူခံပုဂ္ဂိုလ်ကသီလသမารိပညာအားသေးနေရင်အဲ့ဒီအလှူကလည်းအကျိုးပေးအားသေးတယ် ကွယ်လွန်သူကိုရည်စူးပြီးလှူတဲ့အလှူကြတော့ပိုအရေးကြီးတယ်ကွယ်လွန်သူကိုရည်စူးပြီးလှူတဲ့အလှူကြပိုအရေးကြီးတယ်လွန်ခဲ့တဲ့15နှစ်လောက်10နှစ်15နှစ်လောက်ရှိမှာပေါ့လေအဲတုန်းကဒီမှာတော့တရားအာမထုတ်ဘူးပေါ့ဘူးသို့တော်လည်းပဲကြောင်းလား တရားနာတဲ့အခါနာလှူဒန်းနေတဲ့မော်လမြိုင်ကအမျိုးသမီးတယောက်မော်လမော်လမြိုင်ကအမျိုးသမီးတယောက်အဲသူသူကမော်လမြိုင်နဲ့ရန်ကုန်နဲ့ကူးတန်နေတဲ့ပုဂ္ဂိုလ်ကိုသူမိခင်ကွယ်လွန်တော့မော်လမြိုင်ကနေတကူးတကဒီလာပြီးတော့ လှူတယ်လှူပြီးတော့သူအမျှဝေတယ်ပေါ့လေသူဟာသူသူပါဇက်ကပြောတော့ဘယ်လိုပြောလဲလို့ဆိုတော့တပည့်တော်တို့ကိုယ်ဝယ်နေတာမော်လမြိုင်မှာလည်းပဲဟိုเจ้าဒီเจ้าရှိပါတယ်ဗျာတဲ့ရန်ကုန်မှာလည်းတချို့เจ้าနေတပည့်တော်တို့ရောက်ပါတယ်တဲ့ဒါပေမဲ့ ဒီလိုအရေးကိစ္စကြတော့တပည့်တော်တို့ခင်ရမင်ရအကြောင်းရယ်လို့မသွားလို့ဘူးဗျာတဲ့ဒီကိစ္စသိအရေးကြီးပါတယ်တဲ့အရေးကြီးပါတယ်ဆိုတာမိခင်သေးကွယ်လွန်သူမိခင်ကိုရည်စူးပြီးတော့ဒါနပြုပါဦးအဲဒါကြောင့်မလို့ဒါဒါမျိုးကြတော့တပည့်တော်တို့ရွေးချယ်ရပါတယ်ဗျာတဲ့ဒါကြောင့်တပည့်တော်ဒီလာခဲ့ပါတယ်သူပြောတာသဘောပေါက်လား ဒါကြောင့်ဒီလာခဲ့ပါတယ်တဲ့အောင်မြင်တဲ့အသီးအနှံဖွံ့ဖြိုးတဲ့အပင်ကိုလိုချင်တယ်ဆိုလို့ရှိရင်တော့အဲ့ဒီမျိုးစေ့ကိုကြောက်စရိကုန်းမှာစိုက်ရသလားမြေဩဇာကောင်းတဲ့လေယာမှာစိုက်ရသလား အဲတော့ဘာပဲဖြစ်ဖြစ်မြေပဲဆိုပြီးကြောက်စရစ်ကုံစိုက်မိရင်ဘယ်နဲ့နေမလဲပေါက်ခြင်းမှတောင်းမှပဲပေါက်မှာပေါက်တီတိုင်အောင်သေးသေးလှီလှီပဲရှိမဟုတ်လားမြေဩဇာကောင်းတဲ့လယ်မြေယာမြေမှာစိုက်ပျိုးမိရင်နော်ဖွံ့ဖြိုးကြီးမားတဲ့အသီးအပင်ရမယ်ပေါ့မဟုတ်ဘူးလား အဲ့တော့ဖွံ့ဖြိုးကြီးမားတဲ့အသီးပင်လိုချင်တဲ့ပုဂ္ဂိုလ်ဟာမြေကိုရွေးချယ်ရမလားမရွေးချယ်ရဘူးလားရွေးချယ်ရမယ်ဘယ်လိုမြေကိုရွေးချယ်ရမလဲမြေဩဇာကောင်းတဲ့လည်းမြေယာမြေကိုရွေးချယ်ရမယ်အဲ့ဒီတိုင်းပဲအလှရဲ့အကျိုးကိုဖုံဖုံဖြိုးဖြိုးရခြင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် မြေဩဇာကောင်းတဲ့လယ်မြေယာမြေကိုရွေးရတယ်တဲ့ဘယ်လိုမြေဩဇာတွေတော့သီလသမာဓိပညာမြေဩဇာကောင်းတဲ့လယ်မြေယာမြေရွေးရတယ်တဲ့သီလသမာဓိပညာအားကောင်းပြီဆိုလို့ရှိရင်ကိလေသာ လောဘဒေါသမောဟစတဲ့ကိလေသာအာသေးမလားအာနဲ့အာမြမလားကိလေသာအာသေးရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်အစဉ်ဟာ ဖြူစင်မှုများမလားညင်မဲ့မှုများမလားဖြူစင်မှု များမယ်ဟုတ်ပြီလားအဲ့ဒါလို့ဖြူစင်မှုများပြီဆိုလို့ရှိရင်တော့အကျိုးပေးမထက်တာမလားအဲ့ဒီသီလသမารိပညာမြေဩဇာ ကောင်းတဲ့မြေကိုရွေးရတယ်ဒါကြောင့်အဲ့ဒီအမျိုးသမီးကလျှောက်တာတပည့်တော်တို့ဒီလိုကိစ္စကြတော့အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်တပည့်တော်တို့ရွေးချယ်ရပါတယ်ခင်ဗျာတဲ့ခင်ရမင်းရရဲ့လို့အဲ့ဒါလို့သွားလို့မဖြစ်ပါဘူးဒါကြောင့်ဒီလာခဲ့ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့စီကသီလသမารိပညာပြည့်ခြင်းမှပြည့်မယ်ရှိခြင်းမှရှိမယ် ဒါမပြောနိုင်ဘူးပေါ့သို့တော့သူ့စိတ်အထင်ကဒီကတော့သီလသမารိပညာဟာပြည့်တယ်လို့သူ့စိတ်ထဲမှာယူဆလို့မလို့ဒီနေရာရွေးပြီးလားလှူတာပေါ့ဒီလိုမဟုတ်ဘူးလားအဲ့ဒီတော့သူကတော့ထင်တာဟုတ်ပါရဲ့ကိုကထင်တဲ့အတိုင်းမဟုတ်ဘူးဆိုရင်ဘယ်နဲ့နေမလို့ဝန်ပြီမှာပေါ့မဟုတ်လားသူထင်တဲ့အတိုင်းကိုဟုတ်တယ်ဆိုလို့ရှိရင်အဲ့ဒီဝန်ကိုပေါ့ပေါ့လေးမထနိုင်ဘူး ထားနိုင်တာပဲအဲဒါကြောင့်အခုလှူကြတယ်တန်းကြတယ်အဲ့ဒီလှူကြတန်းကြတဲ့တတ္တာစေတနာအရှိန်အင်အားတွေအဲ့ဒီအင်အားတွေကိုခံနိုင်အောင်မိမိတို့ကဝန်ထမ်းနိုင်အောင်သီလသမารိပညာပြည့်တဲ့ပြည့်အောင်ကြိုးစားဖို့လိုသည်အဲ့ဒီအယူဆအဲ့ဒီသဘောတရားကို ယောဂီတို့လက်ခံသလားဟုတ်ကဲ့လားမြတ်စွာဘုရားဟောထားတယ်မြတ်စွာဘုရားကသလင်္ကသုတ်ဒေသနာတော်မှာဘုရားရှင်ဟောထားတယ်သလင်္ကသုတ်ဆိုတာဒါနပြုရင်တဲ့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနပြုရတယ်တဲ့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနပြုရတယ် အင်္ဂါ6ပါးကအလှရှင်ဘက်ကအင်္ဂါ3ပါးအလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးအင်္ဂါ6ပါးပြည့်စုံရတယ်တဲ့အလှရှင်ဘက်ကအင်္ဂါ3ပါးကမလူငင်ကလေးကစေတနာထက်သန်အားကောင်းနေရလူဖို့ရစီမံဆိုင်မြင့်နေတဲ့အချိန်ကလေးကစေတနာထက်သန်အားကောင်းနေရတယ်ပုပ္ပစေတနာခေါ်တာပေါ့တကယ်လက်တွေ့မလူသေးခင်စေတနာ ဘုရားစေတနာလို့ခေါ်တယ်နောက်တခါလှူစေအခါမှာလည်းပဲစေတနာထက်သာအားကောင်းပြီးဝမ်းမနတာဖြစ်နေရတယ်တဲ့ဒါကတော့မုံစစေတနာခေါ်တာပေါ့မုံစဆိုတာလွတ်လိုက်တာဘာကိုလွတ်လိုက်တာလဲဆိုတော့လှူတဲ့ပစ္စည်းကိုလွတ်လိုက်တာအဲလှူစေအခါလို့တရားအတိပ္ပယ်ကြီးပါလှူစေအခါမှာလည်းပဲ စေတနာထက်သာအကောင်းနေရတယ်တဲ့နောက်လူပြီးတဲ့အခါမှာလည်းမိမိလူကို ပြန်ပြီးစဉ်းဉဏ်နှလုံးသွင်းမိတိုင်းစေတနာထက်သာအကောင်းပြီးကြည်လင်ရှင်လန်းဝမ်းမွန်းတသာဖြစ်နေရတယ်တဲ့လူပြီးတဲ့အခါဆိုတော့အပရစေတနာလို့ခေါ်တာပေါ့ပါဠိလိုပုပ္ပမောဇာအပရပုပ္ပကမလူခင်မောဇာကလူစေ အပရကတူပြီးအဲ့ဒီလိုစေရနာသုံးတန်ထက်သာ အားကောင်းရတာအလှရှင်ဘက်ကပြည့်စုံရမယ်အင်္ဂါတဲ့တချို့မှကြတော့ပုဗ္ဗစေရနာအားကောင်းတာအားအားတိတ်မကောင်းမင်းနဲ့အားနေနေတာရှိတတ်တယ် မုံစစေတနာကတော့အာကောင်းနေတတ်တာပဲများပါတယ်သူတော့အနေပါအာမကောင်းတတ်တာလည်းရှိတာပေါ့လေဘုဘစေတနာအားနေတယ်ဆိုတာဒီလိုလေလှူဖို့ရည်ရွယ်မထားဘူးအကြောင်းတိုက်ဆိုင်လာတဲ့အခါမှာလှူဖို့ကြုံလာတော့လှူလိုက်တယ်လှူလိုက်တယ်ဆိုတော့မလှူခင်စေတနာဖြစ်ဖို့ရအချိန်မနှဲပဲဘူးနည်းတော့အားကောင်းမလားအားနေမလားအဲ့ဒါပြောတာဒါပေမဲ့လို့ ချက်ချင်းလှူဖို့ရကြုံနှန်းနဲ့ချက်ချင်းလှူလိုက်တယ်ဆိုတဲ့ကသူရဲ့စေတနာဟာအားကောင်းနေပြီလှူစေအခါမှာမဟုတ်ဘူးလားအဲ့ဒါလှူပြီးတဲ့အခါမှာလည်းစေတနာအားကောင်းမှသိကြတယ်လူစဲအခါမှာယမယံခါစေတနာ ကွက်တက်ပြက်တတ်တာ အာနေရတဲ့ဟာလည်းရှိတာပေါ့ဘယ်လိုလဲဆိုတော့ အလှကံပုဂ္ဂိုလ်ကို စိတ်ထဲကလှူစေအခါမှာသိပြီးတော့ဘဝင်မကြဘူးဆိုလို့ရှိရဲ့အဲ့ဒီအခါမှာတော့စေရနာကွက်မသွားဘူးလားအားနေသွားတယ်အဲ့လိုခါရှိတတ်တာပေါ့လှူပြီးတဲ့အခါမှာလဲစေရနာကွက်တတ်တယ်အားနေတတ်တယ်တဲ့အဲ့တော့အာမနေစေရဘူးမိမိအလှပြန်စင်ញနှလုံးသွင်းမိတိုင်းစေရနာအကောင်းနေရမယ် အဲ့လိုမှအဲ့ဒီအလှူဟာအကျိုးပေးကြီးမားတယ်ကျမ်းဂန်မှာတော့လှူပြီးပြီးတော့စေတနာကွက် သွားတဲ့ပုဂ္ဂိုလ်တယောက်ရဲ့အကြောင်းမြတ်စွာဘုရားမိန့်ထားတာပါပါတယ်ဒါပေမဲ့အခုမပြောပါဘူးမလို့မပြောတော့တရားရှင်းနေမဆိုလို့ မလှူခင်လှူစဲလှူပြီးအချိန်သုံးမျိုးမှာစေတနာထက်သာအားကောင်းနေရမယ်ဆိုတာဟာ အလှရှင်ဘက်ကပြည့်စုံရမယ်အင်္ဂါအလှခံပုဂ္ဂိုလ်ဘက်ကတော့ဘလို့ပြည့်စုံရမလဲတဲ့မြတ်စွာဘုရားမိန့်တယ်ဒါလေးတော့ပါဠိလေးပါရွတ်လိုက်အောင်ပါ ဝိတရာဂောဝါရာဂဝိနည်းယပฏิပန္နောဝါဝိတဒောသောဝါဒောသဝိနည်းယဝါပฏิပန္နောဝိတမောဟဟာဝါမောဟဝိနည်းယပฏิပန္နောအလူကံပုဂ္ဂိုလ်ဟာတဲ့ဝိတရာဂောဝါလိုခြင်းတတ်မဲ့နှစ်သက်တဲ့ရာဂကင်းနေတဲ့ပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်တဲ့ တကယ်လို့ရာဂမကင်းသေးတော့လည်းပဲရာဂဝိနည်းယဝပฏิပန္နောတဲ့ရာဂကင်းမှုရာကြင့်ကြံနေစေပုဂ္ဂိုလ်ဖြစ်ရမယ်ရာဂဆိုတာလောဘပေါ့လောဘကိုနာမည်တစ်မျိုးတတ်ထားတာလောဘလူကျင်တယ်နှစ်သက်တယ်တတ်မဲ့တယ်ဆွဲလန်းတယ်တွေ့တာတယ်အဲဒါလောဘရာဂကလည်းအဲ့ဒီသဘောပဲတတ်မဲ့တယ်ဆွဲလန်းတယ်တွေ့တာတယ်ပဲအတူတူပဲ အလူကံပုဂ္ဂိုလ်ဟာလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့လောဘကင်းနေရမယ်တဲ့မကင်းသေးတော့လဲလောဘကင်းအောင် သီလသမာဓိပညာတွေကျင့်နေရမယ်တဲ့အဲ့တော့ကျင့်နေတဲ့ပုဂ္ဂိုလ်ဆိုတော့ကသူ့တဏ္ဍာကလောဘလုံးဝမကင်းသေးပေမဲ့ကျင့်နေတဲ့အခိုင်မှာတော့လောဘပါမနေဘူးလားပါနေပါနေတာပေါ့ခုနက ရောမလုံးဝกินနေတဲ့ပုဂ္ဂိုလ်ဆိုတာတော့ယဟန္တာပေါ့ဒီလိုလူကံကတော့ရှားတယ်ပေါ့အဲ့တော့အဲ့လိုလူကံရှားတဲ့အခါကျတော့လောဘကင်းအောင်ကြင့်ကြံစေဆိုတဲ့အလူကံပုဂ္ဂိုလ်ကတော့မရနိုင်ဘူးလားရနိုင်တယ်ထို့တူပဲဝိတဒေါသောဝါဒေါသကင်းနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ် ဒေါသကင်းတဲ့ပုဂ္ဂိုလ်ဆိုတာကတော့အနာဂံပုဂ္ဂိုလ်နဲ့ယ ahanan ပုဂ္ဂိုလ်ပေါ့အနာဂံပုဂ္ဂိုလ်များတတိယမေညာဖူညာရထားတဲ့ပုဂ္ဂိုလ်များဒေါသမရှိတော့တက်ကြွတဲ့ဒေါသလည်းမရှိ ဆုံးနေတဲ့ဒေါသလည်းမရှိဘူးယ ahanan ကြတော့လုံးဝမရှိဘူးပေါ့အဲဒေါသကင်းတဲ့ပုဂ္ဂိုလ်ဆိုတာအနာဂံယ ahanan ပဲရှိတယ်အဲ့ဒီမှာလည်းပဲ ဒေါသဝိနည်းယဝပฏิပန်နောတဲ့ဒေါသဝိနည်းယဝပฏิပန်နောဒေါသပယ်ဖြောက်ဖို့ရာကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲဒေါသမကင်းသေးတော့လဲဒေါသကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့တော့ဒေါသကင်းတဲ့အနာဂယနာပုဂ္ဂိုလ်ဆိုတာတော့ရခဲ့တယ်ပေါ့ဒါပေမဲ့ဒေါသကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်ကြတော့ရခဲ့ရနိုင်မှာမလား ရနိုင်ပါတယ်ထို့အတူပဲဝိတမောဟဝအမှန်တဘာဝမသိတဲ့မောဟကင်းနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့မောဟဆိုတာအမှန်တဘာဝကိုမသိတာအမှန်တဘာဝကိုမသိတယ်ဆိုတာရုပ်ဖြစ်ဖြစ်ပြီးပြက်လို့မမြဲဘူးဆိုတာမသိဘူးဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲနေတယ်ဆိုတာမသိဘူး ဒါတွေကဖြစ်ပဲမပြတ်နှိမ့်ဆက်နေတဲ့ရုပ်စင်နာစင်မြပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့မသိဘူးအဲ့ဒီအမှန်တဘာဝတွေမသိတာမောဟနာအဲ့လိုမောဟလုံးဝကင်းတာတော့ယဟန္တာပဲရှိတယ်အနာဂါမတောင်းမောဟလုံးဝမကင်းသေးဘူးစတုထမဲ့ဖို့ရတဲ့ယဟန္တာပဲရှိတယ် မောဟကင်းတာမောဟအဝိဇ္ဇာအတူတူပဲစကလုံးကွဲတဲ့သဘောသဘောအတူတူပဲအဝိဇ္ဇာနဲ့မောဟဒါကမောဟမကင်းသေးတော့လည်းပဲတဲ့မောဟကင်းအောင်သီလသမာဓိပညာကျင့်ကြံနေစေပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်တဲ့အဲတော့မောဟကင်းအောင်သီလကျင့်ကျင့်နေတယ်မောဟကင်းအောင်သမာဓိပညာကျင့်ကျင့်နေတယ်အဲ့ဒီပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်တဲ့ အဲ့ဒါလို့ဆိုလို့ရှိရင်အလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပြည့်စုံပြီတဲ့မမိသလားအလူကံပုဂ္ဂိုလ်ဘက်ကပြည့်စုံအမေအင်္ဂါပါတယ်လဲ လောဘကင်းရမယ်မကင်းသေးတော့လဲကင်းအောင်ကြင်ကြံနေရမယ်ဒေါသကင်းရမယ်မကင်းသေးတော့လဲကင်းအောင်ကြင်ကြံနေရမယ်မောဟကင်းရမယ်မကင်းသေးတော့လဲကင်းအောင်ကြင်ကြံရမယ်အဲ့တော့ကင်းအောင်ကြင်ကြံတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီလောဘဒေါသမောဟသူ့တဏ္ဍမှာနှဲပါနေတာပေါ့မထူပြောဘူးနှဲပါနေပြီဆိုတော့ သူစိတ်အစဉ်မှာဖြူစင်တာများမလားယင်မဲတာများမလားအဲ့တော့မြေဩဇာကောင်းပြီပေါ့မဟုတ်လားအဲ့တော့မျိုးစေ့ကလည်းအောင်မြင်တယ်မျိုးစေ့အောင်မြင်တယ်ဆိုတာကဒါနစေတနာဟာမလူခင်လူစဲလူပြည့်အချိန်၃မျိုးမှာအာကောင်းနေတာအဲ့လိုမျိုးစေ့ကလည်းအောင်မြင်တယ် အလူကံပုဂ္ဂိုလ်ခေါ်တဲ့မြေယာကလည်းပဲမြေဩဇာကောင်းတယ်ဆိုရင်အဲ့ဒီမြေဥစေ့ကိုအဲ့ဒီမြေဩဇာမှာအဲ့ဒီမြေယာမှာစိုက်ပျိုးလိုက်ရင်ဘယ်နဲ့နေမလဲဖွံ့ဖြိုးကြီးမားတဲ့အသီးအပင်တွေရမယ်တဲ့အဲ့ဒီဒေသနာမှာမြတ်စွာဘုရားဘလောက်ကြောင်မိတ်ကြလဲဆိုရင်အဲ့ဒီအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနဆိုလို့ရှိရင်တဲ့ အကျိုးပဲဘလောက်ကြီးမားသလဲဆိုရင်ဒီပြိဿကိုမေးမယ်အကျိုးပေးအကြီးမားဆုံးဘယ်လိုပြောမလဲလို့မေးရင်ပြိဿမြတ်စွာဘုရားမိန့်ကြားသလောက်ကြီးအောင်မပြောတတ်ဘူး။ဟဲ့စဉ်းစားသမောင်ကအကြီးမားဆုံးအကျိုးကိုဘယ်လိုလုပ်ဘယ်လိုစကားလုံးလုပ်ပြောမလဲ။ ပုတ်လောက်ကြီးတယ်လို့ပြောမလားကြောင်းကြီးလောက်ကြီးတယ်ပြောမလားပါတယ်နိဗ္ဗာန်ရောက်တဲ့အထိအဲနိဗ္ဗာန်ရောက်တဲ့ခါတော့ရောက်တယ်မရောက်တဲ့ခါတော့ဆင်းရဲနေရမှာပေါ့လေမရောက်သေးမီစကြဟုတ်လားဆင်းရဲနဲ့ကြိုးစိုးကြိုးကြိုးစားစားအထုတ်လိုက်တော့နိဗ္ဗာန်ရောက်သွားတယ် အဲမြတ်စွာဘုရားကဒီလိုမေးနေတာဘုရားဟောတရားတော်တွေထဲမှာလေသေချာတတိထားရင်စကားပြောဖို့နီလန်နေအများကြီးပဲသေချာတတိထားရင်အခုယောဂီတို့ဒီလောက်ပဲပြောတတ်တယ်မြတ်စွာဘုရားဘယ်လိုမိန့်လဲလို့ဆိုတော့အဲ့ဒီအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနကြောင့်ရရှိတဲ့ကောင်းကျိုးချမ်းသာဟာတဲ့ သမုဒ္ဒရာတဲကရေကိုအိုးနဲ့ပုံးနဲ့ခွဲခွဲနဲ့ခတ်ပြီးရေသွက်ပါတဲ့အဲ့ဒီသမုဒ္ဒရာတဲကရေကိုအိုးနဲ့ပုံးနဲ့ခွဲနဲ့ခတ်ပြီးရေတွက်လို့ရတဲ့အတိုင်းအတာပမာဏတဲ့ပိုးပြီးတော့များပြားပါတယ်တဲ့အဲအဲ့ဒီတဲ့ကြီးမောင်ပြောနိုင်ရလားအဲဆိုလိုတာ သမုဒ္ဒရာရဲ့အရေကိုအုံးနဲ့ပုံးနဲ့ခွဲနဲ့ခါပြီးတော့ရေတွက်တဲ့အခါမှာဘယ်နှပုံးဘယ်နှကွက်ရှိတယ်လို့မပြောနိုင်လောက်အောင်အရေအတွက်ကိုအရေအတွက်ပမာဏကိုမြပမာဏကိုလွန်သွားသလိုဒီအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနကြောင့်ရရှိတဲ့အကျိုးတရားကလည်းဘလောက်ကြီးကျယ်တယ်လို့ကိုပမာဏမပြောနိုင်လောက်အောင် ကြီးမားတယ်တော့ဆိုချင်တာပေါ့လေအဲ့ဒါဘာကြောင့်ဒီလောက်အကျိုးကြီးမားရသလဲလို့ဆိုတော့လှူတဲ့အလှပုတ်အလှလှူရင်ရဲ့ဒါနစေတနာကလည်းအင်္ဂါ၃ဏညီလို့မို့အာကောင်းလို့အဲ့ဒီဒါနမျိုးစေစိုက်ပျိုးရာအလှကံပုဂ္ဂိုလ်ကလည်းပဲဘာဖြစ်လို့တော့ သီလသမာဓိပညာမြေဩဇာပြည့်လို့မဟုတ်လားအဲ့တော့လူတဲ့လူကတော့အာကောင်ပါကောင်နေလူညလူအာယုံလူမနဲ့လူဖြော်ရည်လူနဲ့အဲ့ဒါလူကံပုဂ္ဂိုလ်တွေကသမာဓိပညာကအာသေးနေရင်ဒီလောက်အကျိုးပေးကြီးပါမလားအဲအဲ့တော့မလုပ်ဖို့လူတယ်လေ အဲကြိုးစားကြိုးစားဖို့လိုသည်ဟုတ်ကလားအဲ့ဒါလိုသည်ဆိုဒါနာပြုရာအင်း၆ဖြာမန်းစွာဆုံးရသည် လှူခင်လှူစေလူပြီးလေစိတ်แท้ကြည်ရသည်မလူခင်လူစေလူပြီးလေစိတ်แท้ကြည်ရသည် စိတ်ထဲမှာကြည်လင်ရွှင်လန်းဝမ်းမန္တတာဖြစ်နေတော့စေရနာအားကောင်းနေတာလားအားသေးနေတာလားဘယ်သူဘက်ကဆိုလူဒန်းသူမှာဤသုံးပြမန်းစွာဆုံးရသည်ဆို လောတော်မောတွေလောတော်မောတွေကင်းအောင်လေကင်းအောင်လေကျင့်နေသူပဲကျင့်နေသူပဲကျင့်ပြီးလေကျင့်ပြီးလေမလွဲဖြစ်ရသည်မလွဲဖြစ်ရသည်လောတော်မောတွေလောတော်မောတွေကင်းအောင်လေကင်း ကျင်နေသူပဲကျင်ပြီလေမလွဲဖြစ်ရသည် သူဘက်ကပြည့်စုံရတဲ့အင်္ဂါလဲအလူကံမှာဤသုံးပြမန်စွာဆုံးရသည်အလူကံမှာဤသုံးပြမန်စွာဆုံးရသည် အင်္ဂါ6မျိုးစုံပြည့်ဖြိုးအကျိုးကြည်လာသည်အင်္ဂါ6မျိုးစုံပြည့်ဖြိုးအကျိုးကြည်လာသည် ပြန်ဆို ကြောင့်အကျိုးကြီးတာတော့ဘယ်လိုအင်္ဂါတွေတော့အလှရှင်ဘက်ကဘယ်လိုအင်္ဂါတွေနဲ့ပြည့်စုံအလှကံပုဂ္ဂိုလ်ဘက်ကဘယ်လိုအင်္ဂါတွေနဲ့ပြည့်စုံလဲ မြတ်စွာဘုရားလက်ထက်ကတခါတယောက်ကအဲဒါလို့သူ့အိမ်ကလူသေးလို့မို့လို့သွန်တဖို့ရသဘိတ်တဖို့ရအတွက်သွားပြီးတော့ကြောင်းသွားပြီးတော့ဘုန်းကြီးပင့်ဘုန်းကြီးကလည်းတပားပဲပင့်နိုင်တယ်ဒါပေမဲ့လို့ဘယ်ဘုန်းကြီးရဲ့မဟုတ်ပါဘူးသူကတန်ခါတွေကတပားပါပင့်နေတယ်ဒါပေမဲ့ တန်ဃာရေကတဘာဘာမပင်ရပဲနဲ့သူယင်းဤကျွမ်းဝင်ရဘုံကြီးမဖြစ်လို့မလို့သူကပင့်လို့တန်ဃာအနေနဲ့မဟုတ်ဘူးယင်းဤကျွမ်းဝင်တဲ့ဘုံကြီးတဘာအနေနဲ့ပင့်ပင့်ပြီးတော့ဆုံးကတ်တယ်အစရှိသည်ပစ္စည်းဝတ္ထုလူဒန်းတယ်အမျှဝေတယ်တေသူကို ဒီကောင်းမှုကုသိုလ်သိရှိပြီးဝမ်းမြောက်ဝမ်းသာသာဓုနုမောဒနာခွန်နိုင်ပါစေခွန်နိုင်တဲ့အတိုင်းလဲလက်ရှိခံစားစံစားနေရတဲ့စိတ်စိမ်ချမ်းသာတို့တဲ့ပုံမှုများနေမဲ့တဲ့စိတ်စိမ်ချမ်းသာတွေခံစားရပါစေအဲ့ဒီအတိတ်ပဲနဲ့မျှဝေတယ်မျှဝေပြီးတော့ပြီးရောပေါ်လေဘုန်းကြီးလည်းပြန်သွားတော့ညကြတော့အဲ့ဒီအလှူလုံးတဲ့ပုဂ္ဂိုလ်အိမ်မက်မဲ့တဲ့ သေတဲ့လူကလာပြောတယ်တဲ့အိမ်မထဲမှာပေါ့လေငါစည်းစိမ်ဥစ္စာတွေဒုတ်တိလာကြီးလူယူနေတယ်လို့ငါစည်းစိမ်ဥစ္စာတွေဒုတ်တိလာကြီးလူယူနေတယ်ဘုန်းကြီးကသီလသမารိပညာမပြည့်စုံဘူးတဲ့သီလမပြည့်စုံတော့ လှူတဲ့ပုဂ္ဂိုလ်ကလှူပင်လှူညာတော့လည်းပဲလှူကအာမကောင်းတော့အာသေးနေတော့ဒီကွယ်လွန်တဲ့ပုဂ္ဂိုလ်ကသိပင်သိတော့လဲဝမ်းမမြောက်နိုင်ဘူးလေသာဓုခေါ်တယ်ဆိုတော့ဝမ်းမြောက်မှခေါ်တာကိုဝမ်းမမြောက်နိုင်ဘူးဝမ်းမမြောက်တော့သူ့မှာကုသိုလ်မရဘူးသူ့တဏ္ဍာမှာကုသိုလ်စိတ်မဖြစ်တော့သူ့မှာကောင်းကျိုးချမ်းသာမရဘူး အဲ့ဒါကြောင့်သူကငါစည်းစိမ်နေဒုက္ခိလာကြီးလူယူနေတယ်ဒုက္ခိလာကြီးလူယူနေတယ်အဲ့ဒါနှခါနှစ်ကြိမ်နဲ့တူတယ်ဆုံးကတ်တဲ့နှစ်ကြိမ်လုံးပြောတယ်ပြောပြီးသူကတိုက်တွန်းတယ်တန်ဃာတန်ခိကပင်မာတန်ဃာတွေကတန်ခိကပင်မာလို့အဲ့လိုဆိုတော့ကြောင်းသွားပြီးတော့တန်ဃာ တပါးတပည့်တော်အိဆွမ်းသာဖို့ဆွမ်းဖို့မေးကြပါဗျာလို့တန်ဃာကိုရည်ရွယ်ပင်တာတန်ဃာအားလုံးနဲ့ကတပါးဟုဘသူရဲ့လို့မဟုတ်ဘူးအဲ့တော့တန်ဃာကတန်ဃာတွေကတပါးထည့်ပေးလိုက်တယ်တပါးထည့်ပေးလိုက်တော့အဲ့ဒီတန်ဃာဆွမ်းကတပိတ်သင်္ကန်းလူ အမြဝေးအဲ့ဒီအချိန်ကစပြီးတော့အိမ်မက်မမက်တော့ဘူးတဲ့ဘာဖြစ်လို့တော့ ဟမ်သူဝမ်းမြောက်သွားတဲ့အတွေ့သာရုခေါ်နိုင်တော့သူတဏ္ဍကုသိုလ်စိတ်တွေဖြစ်ပြီးအဲ့ဒီကုသိုလ်စိတ်ကြောင့်သူ့မှာသာဝနေရေးအစာရှိတွေပြည့်စုံသွားပြီဒါကြောင့်ပေါ့မဆင်းရတော့ဘူးအလှရှင်ကဥပ္ပါဟုရည်ရွယ်ပြီးပြုတဲ့ကွယ်တယ်ကွယ်လွန်တဲ့လူက ဝမ်းမြောက်နိုင်မှသာရုခွန်နိုင်မှသူ့မှာအောင်ကျရတယ်ဝမ်းမမြောက်နိုင်သာရုမခွန်နိုင်ရင်အောင်ကျမရဘူးအဲ့ဒီတော့ဘာပြောခြင်းတလဲသဘောပေါက်သလားဒီလိုကိစ္စမျိုးမှာ တော်အောင်ရောမလုပ်ရဘူးတဲ့ဘာလုပ်ရရွေးချယ်ရမယ်ဒါပြောရမလားအဲ့ဒါမော်လမြိုင်ကအမျိုးသမီးကအဲ့ဒါသူဆိုလိုတယ်ရွေးချယ်ရမယ် လူကံပုဂ္ဂိုလ်ကသီလသမารိပညာမပြည့်ဘူးဆိုလို့ရှိရဲ့ကွယ်လွန်တဲ့တမလွန်စခန်းရောက်နေတဲ့ပုဂ္ဂိုလ်ကိုရည်စူးပြီးလှူဒန်းတော်လည်းပဲအဲ့ဒီတမလွန်စခန်းကပုဂ္ဂိုလ်ကသူရလားမရဘူးသီလသမารိပညာပြည့်စုံမှပဲရတယ်ဘာကြောင့်လဲဆိုအဲ့ထာမအလှူရဲ့ဒါနစေတနာအားကောင်းသလောက်အလှူရဲ့အကျိုးကကြီးမားတော့ ကြီးမားတဲ့အကျိုးဟာသူသိသူစီရောက်သူသူသူသာဓုခေါ်နိုင်တယ်ဝမ်းမြောက်နိုင်တယ်ပေါ့အဲယောဂီတို့ဒါဟာသိနေတာကြာပါပြီအခုကအခုမှဘုန်းကြီးကနည်းနည်းရှင်းပြလို့ပါဒါယောဂီတို့သိနေကြာလိုက်ဟမ်သိဘူးလားဩနားထောင်သမားအောင်ဘဂဝါတာဓမ္မောရှင်တော်မြတ်ဗျာ ဘဂဝါတော်တာဝကသံဃောရွှေဖုံးတော်တခေရှင်တော်မြတ်ဖရာဤတပိသာမော အရိယသံဃာတော်သည်ဒခိနေယောတမလွန်စခန်းကောင်းမှုမှန်၍လူရန်ခြင်းငါထိုက်တော်မူပါ၏တဲ့ဟောသိနေတာကြာပြီမဟုတ်လားရွတ်တော့ရွတ်နေတာပဲဟုတ်ကဲ့လား တခိနေယောတမလွန်စခန်းကောင်းမှုမှန်း၍လူရန်ချင်းငါထိုက်တော်မူပါပေ၏ဒီအရိယသံဃာကို လူရန်ရင်ဖြင့်တမလွန်စခန်းရောက်နေတဲ့ပုဂ္ဂိုလ်ကိုရည်မှန်းပြီးတော့ဒီအရိယသံဃာလူရန်ရင်ဖြင့်တမလွန်စခန်းကပုဂ္ဂိုလ်ဟာသူဟာရရှိမှာပဲအဲ့ဒါလိုရည်မှန်းပြီးလူရန်နိုင်တဲ့ပုဂ္ဂိုလ်ဟုတ်သလား ဘာဖြစ်လို့မြေဩဇာပြည့်လို့ဒီလိုမဟုတ်လားအဲ့ဒါအဲ့ဒီမှာနှစ်ချက်နောက်တစ်ချက်ကမိမိကိုယ်တိုင်လည်းပဲကွယ်လွန်လို့ဓမ္မလွန်စခန်းရောက်လို့ရှိရင်မပင်မပန်းချမ်းချမ်းသာသာ နေနိုင်ဖို့ရည်ရွယ်ချက်နဲ့လေလူဒန်းတိုက်တဲ့အရိယာသန္တာပဲဒါပြောတာနှမျိုးဟုတ်လား ဒခိနေယောတမလွန်စခန်းကောင်းမှုမှန်း၍လူရန်ခြင်းငါထိုက်တော်မူပါ၏တမလွန်ရောက်နေတဲ့ပုဂ္ဂိုလ်ကောင်းစားချမ်းသာဖို့ရည်မှန်းပြီးလူတန်းလဲလူတန်းတိုက်တယ်မိမိကိုယ်တိုင်တမလွန်စခန်းရောက်သွားရင်လည်းပဲမပင်မပန်းချမ်းချမ်းသာသာနေနိုင်ရေးအတွက်လည်းလူတန်းတိုက်တဲ့အရိယသံဃာတော်ပါပဲဒါပြောရမလားဘာဖြစ်လို့ သီလသမာဓိပညာပြည့်လို့ကိလေသာပါလို့သုံးဖို့ကိလေသာငြိမ့်လို့ဒီလိုမဟုတ်လားယတိတံသတ္တာရိပုရိတာယုဂာနိအထပုရိတာပုဂ္ဂလာဧတပကဝတောတာဝကတံကောအစုံ၄ပါးတိချာရှိဖို့မြတ်ဖရာဤတပိသာမောရိယတံဃာတော်သည်အစုံအစုံရေးမဲ့ရေးတွက်မဲ့ဆိုရင်၄စုံ တတိတခြားစီရေမဲ့ဆိုရင်၈ပါးအစုံအစုံဆိုတာကသောတာပတ္တိမဲ့ပုဂ္ဂိုလ်ဖုပုဂ္ဂိုလ်တစုံပကရာဂာမိမဲ့ပုဂ္ဂိုလ်ဖုပုဂ္ဂိုလ်တစုံအနာဂာမိမဲ့ပုဂ္ဂိုလ်ဖုပုဂ္ဂိုလ်တစုံအရဟတမဲ့ပုဂ္ဂိုလ်အရဟတဖုပုဂ္ဂိုလ်တစုံဘယ်နှစုံတော့အဲ့ဒါပြောတာအစုံ၄ပါးဆိုတာအစုံအစုံရည်တွက်ရင်တော့၄စုံပဲတဲ့တသေးတခြားစီရည်တွက်ရင်နော် သောတာပတ္တိမဲ့ပုဂ္ဂိုလ်ကတပါသောတာပတ္တိဖို့ပုဂ္ဂိုလ်ကတပါသဂရာဂามိမဲ့ပုဂ္ဂိုလ်ကတပါသဂရာဂามိဖို့ပုဂ္ဂိုလ်ကတပါအနာဂามိမဲ့ပုဂ္ဂိုလ်ကတပါအနာဂามိဖို့ပုဂ္ဂိုလ်ကတပါရဟတမဲ့ပုဂ္ဂိုလ်ကတပါရဟတဖို့ပုဂ္ဂိုလ်ကတပါသူအစင်းနဲ့သူကိလေသာငြိမ်းတဲ့လောက်ငြိမ်းတဲ့ပုဂ္ဂိုလ်တွေကြီးပဲဒီလိုမဟုတ်လား အဲအရဟတဖက်အရဟတဖူကြရင်တော့လုံးဝငြိမ့်သွားပြီအကျွင်းကြမရှိငြိမ့်သွားပြီအဲ့ဒါလို့ဆိုတော့မြေဩဇာအပြည့်အဝမကောင်းမေဘူးလားအဲ့မြေဩဇာအပြည့်အဝကောင်းပြီဆိုလို့ရှိရင်တော့သူ့ကိုလူတန်းရဲ့အကျိုးပဲကြီးမားမယ်ယတိရန်စတ္တာရိပုရိသယုဂာနိအထပုရိသပုဂ္ဂလာဧသဘဂဝါတောတာဝကတံဃော အစုံလေးပါးတိချာရှိဖို့မြတ်ဖရာဤတပိသားမော အရိယသံဃာတော်သည်ဒခိနေယောတမလွန်စခန်းကောင်းမှု မှန်၍လူရန်ချင်းငါထိုက်တော်မူပါ၏သဘောပေါက်လားစာတွေကသဘောမပေါက်သေးရင်တော့လေသိမဟုတ်လောက်သဘောပေါက်တဲ့အခါကျတော့မနဲ့နေဘူးလား နည်းနည်းတယ်ညံတဲ့သက်ဝင်တယ်ကြီးညိုစရာကောင်းတယ်မဟုတ်ပေဘူးလားသုသမယတိတံသတ္တာရိ ဟုနေရောအဝိမဆောင်ယူပစ္စည်းကို အဲ့မှာရေးအောင်လေအနုတ္တရံပုံညေခေတံလောကတာနတ်လူအများကောင်းမှုပွားဖို့ရေထာပြိုချတုမရသည်ကောင်းလှလည်းမြေယာမြေပမာဖြစ်တော်မူပါပေ၏တဲ့အရိယတန်ခါဟာလေမြေကောင်းယာမြေကောင်းနဲ့တူတယ်တဲ့။ဘာကြောင့်လဲဆိုတော့မြေဩဇာကောင်းလို့ အဲ့ဒါကြောင့်မလို့အကျိုးကြီးမားစေလိုတဲ့ကောင်းမှုကိုစိုက်ပျိုးခြင်းနဲ့နတ်များလူများဟာဒီအရိယတန်ဃာဆိုတဲ့မြေဩဇာကောင်းတဲ့လယ်မြေယာမြေမှာလာပြီးတော့စိုက်ရပျိုးရတယ်ဒီလိုမဟုတ်လားဘလောက်ကြအောင်မြေဩဇာကောင်းတယ်လဲဆိုတော့အတုမရှိအောင်ကောင်းတယ်တဲ့ ကိလေသာလုံးဝငြိမ့်ပြီဆိုတော့အတုရှိသေးလားအဲ့ဒါပြောတာယဟန္တာအထိမှန်းလိုက်တယ်ဗောနော်သေသေးချာချာစဉ်းစားပြီးရွတ်ကြည့်ပါအနုတ္တရံပုံညက်ခေတံလောကတာနတ်လူအများကောင်းမှုပွားဖို့ကျေထားပြိုချတုမရသည်ကောင်းလာလည်းမြေရာမြေပမာဖြစ်တော်မူပါ၏ ဘုန်းကြီးအဲ့ဒီသဘောတွေအခုပြောပြနေတာမဟုတ်လားဟုတ်ကဲ့လားအဲ့ဒါတွေပြောပြနေတာအဲ့ဒီတော့ကိုလူတဲ့အခါလဲလယ်မြေကောင်းရာမြေကောင်းမှမှာစိုက်ပျိုးမိအောင်ကြိုးစားမိမိကိုယ်တိုင်လဲလယ်မြေကောင်းရာမြေကောင်းသဖွယ်ဖြစ်အောင်ကြိုးစားရမယ်ဘာကြောင့်လဲဆိုတော့မိမိတို့ကိုလည်းပဲလှူးနေတန်းနေတာကိုမဟုတ်ဘူးလားလှူးနေတန်းနေတော့ကိုကိုယ်တိုင်ကလည်းပဲလယ်မြေကောင်းရာမြေကောင်းသဖွယ် ဖြစ်အောင်ကြိုးစားဖို့လိုသည်အနုတ္တရံပုညခေတံလောကတာနတ်လူအများကောင်းမှုပွားဖို့ကျဲထားပြုချအတုမရသည်ကောင်းလာလည်းမြေရာမြေပမာဖြစ်တော်မူပါ၏သဘောပေါက်လားချမ်းမြေ့အစာတွေကလေရှင်းရှင်းလေးရယ်မဆင်ញင်တာဆင်ញင်လိုက်တာနဲ့ အတိဘယ်ကကွင်းကနေကွက်ခနေပဲမဟုတ်ဘူးလားအမှန်တန်အတိဘယ်ရှင်းတယ်လွယ်လွယ်လေးရေးထားတာခက်ခက်ခဲခဲကြီးမဟုတ်ဘူးလွယ်လွယ်နဲ့နဲ့နဲ့ဟုတ်လား gain ဒီလိုဆိုလို့ရှိတော့ကသံဃာကုံတော်အစကပြန်ပြီးရွတ်ကြရအောင်သဘောပေါက်အောင်လေဖြည်းဖြည်း ဒီသံဃဂုံတော်လည်းဖြည်းဖြည်းသာစဉ်းစားရွတ်မဲ့ဆိုရင် သူ့ဟာနဲ့သူအဓိပ္ပာယ်ရှင်းမနေဘူးရှင်းနေတာပဲညာရွတ်တဲ့အခါဖြည်းဖြည်းအဓိပ္ပာယ်ကိုဆင်ញံနှလုံးသွင်းပြီးရွတ်ရင်ပိုပြီးကုသိုလ်ပွားသရာတရားဖြစ်တယ်ဟုတ်ကလားဒါကြောင့်တလောက်တောင်အစစအရာရာဈေးနာကြီးနေတဲ့အချိန်မှကိုပဲ အလူရှင်များကအာယုံရောနေစွန်းပါ အဖျော်ယမကရောအစစအရာရာအားလုံးများများကြီးလှူဒန်းနေကြတာဖြစ်တော့အဲ့ဒီအလှကိုခံတိုက်အောင်မိမိတို့ကလည်းပဲအရိယာသံဃာမဟုတ်တော့လည်းပဲအရိယာသံဃာတမျှမိမိတို့သဏ္ဍာန်မှာသီလသမာဓိပညာမြေဩဇာတွေကောင်းအောင်ကျင့်ကြံပွားများအားထုတ်မှ ဖြစ်မယ်လို့ အဲဒါလို့မကြာခဏတတိယဆင်ញင်နှလုံးသွင်းပြီးတော့ပိုးပြီးတော့တိုးတဲ့တိုးပြီးကြိုးစားဖို့မလိုဘူးလားလိုတယ်နော်အဲဒါလို့ကြိုးစားပွားများ အထောက်ကြခြင်းအပြင်တနေ့တဲ့တနေ့တနာရီတဲ့တနာရီတမိနစ်တဲ့တမိနစ်တစ်စက္ကန့်တဲ့တစ်စက္ကန့်ယောဂီတို့ရဲ့သဏ္ဍာန်မှာသီလသမာဓိပညာတရားခေါ်တဲ့မြေဩဇာတွေတိုးတဲ့တိုးပွားလာတဲ့အတွက် အရဟတမေညာအရဟတဖူညာဖြင့်ကိလေသာခတ်သိမ်းချုပ်ပြငြိမ်းတဲ့အခြေအနေထိရရှိနိုင်တဲ့သူတော်စင်များဖြစ်ကြပါစေ။သာ